ပူပီရီမှန်ပါဘာပူပီရီကအားအဲဓမ္မယုံတစ်ခုလုံးပူပီရီကြီးတယ်လားဟုတ်ညာပေါက်လည်းပါပါရန်ကုန်လည်းပါရန်ကုန်ကဘယ်လိုလုပ်ပါရတာလဲဘယ်လိုပြီးတော့ဟုတ်ပြီ။သူကဘာလာလောက်ထားတော့မလိုက်ဘူး။ဟောမကြည့်ပါဦးတော့ဗျာဒုက္ခဘူသီတွေဆိုလို့ဗျာ။ဟင် ဟင်းပြောဒီကနေ့ဘူးဒီနေ့กว่าလို့မှတ်တာဟင်းဘာလို့ညာကုန်ကဝင်လျှော့ရတာတော့မသိလို့လားဘာမှမသိလို့လားဟဲ့နောက်မလာနဲ့မှတ်ထားပြီးရဲ့ကိုဟင်းအဖိုးရှင်ကပြောထားဒီနေ့ဒုနေ့လေးဟင်းဘာလို့ဘူးဒီနေ့လားဟင်းတို့လူဘဝရောက်လားကာကောင်းတာလား တန်ဖူတာလားတော့မသိဘူးဗျတန်ဒုမလူလားဖြစ်တာဟင်ဒုက္ခဒူရင်လို့လားဒုက္ခဒူရင်လို့လားတော့မသိဘူးပေါ့လေဟင်ဒုက္ခဒူရင်လို့ဟိုတတန်ဒူဖြစ်သလားဒုက္ခဒူရင်လို့တတန်ဒူဖြစ်သလားဒါလားမသိတာတို့တတန်ဒူလေးလူလားဖြစ်တာဗျဟုတ်နော်ဟင်ရှိကိကဘာတော့တသိန်းတန်တို့အဲတတောင်းတန်တို့တထောင်တန်တို့နေကြတာဒီ တို့မှာကိုယ်ဟာကယာတန်းတောင်ရှိတော့ဘူးရဖေတန်းရဟုတ်တော့ဖေတန်းရဖေတန်းတော်ဖျားများနှုံသူကို85ကိုပြောကြတော့မှာနော်85ကျန်တော့တာအဲ့ဒီ85မှာသူငေကာလကြတော့လေမိဘအရေးကိုခိုးနေရတာသူ့ပိုင်မဟုတ်ဘူးနော် ဟင်ဒီကာလကြတော့သာသမီကိစ္စကိုကမှဒုက္ခလာမဟုတ်ဘူးဒုက္ခမဟုတ်တော့ဒုက္ခဒီအလဲပိုင်းလေးပဲရှိဘူးဟုတ်နော်ဒုက္ခ25နဲ့ပြောရင်တော့25 25 25သူ့မိုင်ပိုင်းရမှာပေါ့အလဲ25ဆိုတော့အဲတို့26က90ထိအောင်ပဲနေမှာနော်ဟင်ဒါလေးပဲရှိမှာဗျဒုက္ခစုချိန်မှာ ညာစုချိန်ဒါလေးပဲရှိမယ်ကိုယ်အတွက်ကံကောင်းစုမှုညာကောင်းစုမှုဒါလေးပဲရှိတယ်တက်တန်းဒူလူလာဖြစ်တာနော်တက်တန်းဒူလေးတက်တန်းဒူလေးအဲ့တော့တက်တန်းဒူလေးလူလာဖြစ်တဲ့ပုဂ္ဂိုလ်ဟာချမ်းသာအောင်နေဓမ္မချမ်းသာမှာနော်ဘူတိဒီကိုချမ်းသာအောင်နေတတ်ကြလားဟင် ဟင်အဖိုးချွေများများမရမှာဟင်ဟင်ဟင်ဟင်ဒီလိုချမ်းသာအောင်နေတတ်ကြရလားဘူးတိတေဟင်တို့ကတော့ထင်တာတော့ဘူးတိမီဝိုင်းထင်တာပဲဟင်လာနေရတာဟင်အောင်မခင်ဗျားကမနေတော့ဘူးရလို့ဟင်ဟင်ဟင်အဲလေခင်ဗျားပြောလို့နားဝင်မှလည်းမဟုတ်ဘူးခင်ဗျာဟင် အဲ့တော့တို့ကနေတတ်မှချမ်းသာမှာနော်မနေတတ်ရင်ပြည်စည်းရှိလေဆင်းရဲလေယာရုကြီးလေဆင်းရဲလေနေတတ်အောင်နေမှဟုတ်နော်နေတတ်အောင်ချမ်းသာအောင်နေတတ်လူလားတို့ကပြီလားနေတတ်ပြီပေါ့ပါအင်းပေတော့နေတတ်ပါလို့ခုချိန်မှနေတတ်ပြီဟေးဟေးတို့ရှိနေတဲ့ စိတ်ကလည်းဓာခန္ဓာမင်းဖြစ်တဲ့စိတ်ကငြင်းငွယ်လူသိမ့်မဟုတ်ဘူးငြင်းကတော့သူတန်ရာဆွဲမှာပဲလေပြီးတော့ဘုံမဆက်ဆက်မှာလည်းသူစာနဲ့ပြောရင်တော့တရိษံကအဖြစ်များဆုံးပဲတရိษံကဓာခေါ်သူကြည့်တဲ့အပြီးကဓာညင်ပဲရှိတယ်သူဓာညင်ကတော့သူနဲ့ကြိုက်ရင်ကြိုက်မှာပဲလေ သူနဲ့မကြိုက်မကြိုက်ဘူးပေါ့ဟုတ်နော်သူနဲ့ကြိုက်ရင်ကြိုက်မှာသူနဲ့ကြိုက်မကြိုက်ရင်မကြိုက်ဘူးပေါ့ကြိုက်တာလည်းမဟုတ်မကြိုက်တာလည်းမဟုတ်တော့ဆိုရင်တော့ဘာသိဘာသာနေမှာပေါ့ဟုတ်နော်ဒီဟာကတို့လူစိတ်မဟုတ်ဘူးဒါညင်ဟင်တို့ကူရောလူတိုင်းလိုက်လို့နေသလားဒါခိုင်းတဲ့တိုင်းလိုက်လို့နေရသလားဟုတ်ကလားဟဲ့ ဟင်အေးအဲ့တော့တော့ဒါခိုင်းတဲ့တိုင်လို့လို့ရှင်တော့တို့တို့ကြိုက်စိတ်တွေနဲ့တဏီကိုနေရမှာဗျာမုန်းစိတ်တွေနဲ့တဏီကိုနေရမှာဗျာမသိစိတ်တွေနဲ့တဏီကိုနေရမှာဗျာချမ်းသာရောလားနာမည်ကတော့ဦးအေးပဲလူကတော့ဘယ်လိုနေမလဲလားနာမည်ကဘယ်လိုလဲလူကြတော့ဟုတ်ကလားဦးပူတာ အေးနာမည်ကတော့ဦးအေးတယ်ဗျာဒီဒီဟိုတက်ကကြီးကတကာကြီးရဲ့အမျိုးဆိုတဲ့ဆရာတော်ကြွလာတယ်သူဒီဘဝလုံးအတွက်ပဲလေအဲ့ဒါကဟိုရန်ကုန်မင်္ဂလာတုံးမှာတရင်တုံးနာအဲသူကလည်းဟိုလိုမြို့နယ်ဥက္ကဋ္ဌဆရာတော်လို့ဆိုတာပါပဲဟုတ်ဗျာသူကသူ့သူเจ้าကစိတ်တဒုက္ခเจ้าနဲ့ နာမည်ကသာစိတ်ဓာတ်ဒုက္ခကြောင့်မဘုရားစိတ်ဆင်းရဲလိုက်တာဘုံကြီးရကြီးသွားတာဗျဘုံကြီးကြီးသွားတာဗျနာမည်ကသာစိတ်ဓာတ်ဒုက္ခကြောင့်မဘုရားစိတ်ဆင်းရဲလိုက်တာလို့ဦးအေးဒီတဲ့ကိုမတင်ပဲဥက္ကလာဗျဒီတို့တို့ဘဝတတန်တို့လေးလာနေတာအဲ့တော့ဓာညင်ခိုင်းတဲ့အတိုင်းလုပ်ရင်ဘယ်တော့မှချမ်းသာမှာမဟုတ်ဘူးဟင် ပြည်စည်းရှိလည်းမချမ်းသာဘူးမရှိလည်းမချမ်းသာဘူးဟုတ်ကြောင်းဒီတခိုင်နဲ့တိုင်းလိုက်လို့ရတယ်အဲဓာတ်စာကလည်းတောင်းနေမှာပဲဗျာဒီအဲအချိန်လေးပဲနားလိမ့်မယ်ဗျာကြိုက်တွေးရတော့ဘယ်ချိန်များနားရတော့တွေးနေများတွေးကြိုက်ဖို့ကပဲတွေးနေရတာလောဘကတောင်းအများအားတောင်းနေတာပဲဟုတ်ဗျာအများအားတွေးနေတာအများအားတွေးပြီးနေရအများအားတွေးပြီးတော့ခိုင်းနေတယ်ဟုတ်ဗျာ သူခိုင်းတော့တာတို့လိုက်လို့ရရင်နားပါမလားဟုတ်နော်သူခိုင်းတဲ့တိုင်ကလိုက်လို့ရတို့နားမှာဟုတ်ဘူးဗျာဟင်အဲအမြဲတမ်းတွေးပြီးနေတာအမြဲတမ်းခိုင်းနေတာသူခိုင်းတဲ့တို့လိုက်လို့လို့မရဘူးဟုတ်နော်ပြီးတော့သူကြိုက်ခိုင်းတဲ့ကြိုက်ရမှာတရားဤမတရားဤအကျိုးရှိဤမရှိဤအပြစ်ကင်းဤမကင်းဤတို့လူညာနဲ့စဉ်းစားရအောင်မှာဟုတ်နော်စဉ်းစားကြရအောင်မှာ သူကတော့ကြိုက်တာသူကြိုက်တာခိုင်းမှာပဲလေဟုတ်ရသူကတော့ကြိုက်တာလိုက်ခိုင်းမှာပဲတို့ကရောသူခိုင်းတဲ့အတိုင်းယူပေးသေးမပေးသေးကြံပေးသေးမပေးသေးပြောပေးသေးမပေးသေးတို့အလူညံသုံးပါလေကုန်မယ်ဟုတ်နော်လူညံပါရအောင်ပါဗျညင်နဲ့ဤသွားလို့ကတော့ချမ်းသာလန်းတို့မမြင်နော်ဟုတ်နော်အဲ့တော့တို့ကညံဖဲရလိမ့်မယ်တင်တယ်ဗျ ဘဝနဲ့လူဘဝနဲ့သာသနာကြုံတုံးတို့ကညာသုံးပြီးအသက်ရှင်ပါဟုတ်ဗျာညင်သုံးပြီးအသက်မရှင်ပါနဲ့ဟုတ်ကလားဗျာညာသုံးပြီးအသက်ရှင်ရင်တော့တို့ဘူးဒီဒီပေရပြီးမျိုးဖြစ်မဟိဟုတ်ဗျာဟင်ညင်တိုင်းသာသွားလို့ရှိရင်တော့တာမယာသီးမျိုးဖြစ်မဟိ အဖိုးရှင်သေရသီလာတံပရာသီလာအဖိုးရှင်များများမေးရမယ်ဘာအတိတော့ဟင်သေရသီကအဲမွေးကင်းလာတော့ဖန်တွတ်တွတ်ပဲလေတော်လေးရင်လာတော့ချင်းတလေးဟုတ်ကြဒီဘိုးရင်လာရင်ဘိုးချင်းတလေးဟုတ်ကြမဲ့လာလို့ယူခြင်းလာယူခြင်းဖြစ်လာလို့ရှိရင်အချင်းလဲသွားပြီလေဟုတ်ကြမဲ့သွားရင်ချင်းလေးလားချိုးသွားပါလား ပုတ်ခါနီးလေရဲရဲဆက်ဆက်ထိုးနေကြဟင်တရားပြီးအပဲတို့တို့ဟုတ်ကလားအာဟုတ်ကလားဗျာတမယာပြီးကြတော့ဘယ်လိုဘယ်လိုချင်းလေဟုတ်ကလားအဖိုးရွှေတော့တော့အိုးကိုပြီးကြရှင်ကလာထိုင်တဲ့ဘိုးရွှေတို့တော့ ဘယ်လိုလဲကြီးလေးပဲကိုပုခါနီစူးတောင်ပေါ်သေးတယ်ချင်းလုံးမကဘူးပဲပုပုခါနီကြပဲလို့လို့ပဲစူးတောင်ပေါ်သေးတယ်ဗျာဖိုးရွှေဟင်မပြင်းလို့ရင်ဓာညေတိုင်းကတော့တံမြာလေးဖြစ်မှနားတယ်တို့ဟုတ်ဗျာဟင်ဓာညင်ကိုတို့ကြောင်းနိုင်လို့ရှိရင်တော့တရေပြီးမျိုးဖြစ်နိုင်တယ်ဟင်ဘယ်နဲ့တော့ဖိုးရွှေကြီး တရေဒီမျိုးဖြစ်ခြင်းလားတံပရာဒီမျိုးဖြစ်ခြင်းလားဒါမေးရမှာပဲတရေဒီမျိုးဖြစ်ခြင်းလားဟုတ်ပါရဲ့ဟုတ်ကလားဟင်အဲဒါရင်တရေဒီကပြုပြင်မှရတာဗျာဟင်တံပရာဒီကတော့ပြုပြင်မှုမလိုဘူးဒီမွေးကလေးအတိုင်းဒီတိုင်းတို့ထားလိုက်ရုံပဲငင်းငင်းတိုင်းပေါ်မှာပဲဟင်အဲ့တော့တို့ကတတိကံရတော့မှာနော်တတိကံမှလူကတတိကံကလိမ့်မည်တတိဒီအဲစိတ်ဒီတတိကိုသိကြောက် တတိကတတိထားကြည့်ပါဖိတ်ဘာမှကိုမလုပ်ရဲပါနော်ဟိကိလေသာသည်တတိကိုသိကြောင်းပါတတိထားကြည့်ပါဘယ်ကိလေသာမှမဝင်ရဲပါဘူးနော်ဝင်ရဲလားဗျာဟိအင်းလေဝင်မှုနေနေတာကတွေးကိုမတွေးရဲလားတတိရှိနေတွေးကိုမတွေးရဲလားကိလေသာကဟုတ်နော်ဟိတတိကိုသိကြောင်းအဲ့တော့ဒုက္ခတတိနဲ့ပြင်ပေးသမ်းပါဟုတ်ဗျာ ဟင်သူခုနပြောတဲ့ပါတော့တာမယာတိမျိုးကတည်ရတိမျိုးဖြစ်တယ်ဟုတ်ဗျာဟင်အောက်ကိုသွားနေကြတာနေအထက်ဆောင်ဖို့ရအတွက်တို့တတိပါအဲတတိပါလို့ရှိရင်ကိုကြံတဲ့အကြံကိုပြောတဲ့အပြောကိုလုပ်တဲ့အလုပ်ဟောတာအကျိုးရှိသွားတယ်အကျိုးမရှိဘူးကြံရင်မတတ်သိပါတယ်ပြောရင်မတတ်သိပါတယ်လုပ်ရင်မတတ်သိပါတယ်ဟုတ်နော် တတိရှိရင်လေပြီးတော့တတိရှိတဲ့ပုဂ္ဂိုလ်ကဟောငါကြားလိုက်တာအပြစ်ကင်းမယ်အပြစ်ဖြစ်သွားပြီငါပြောလိုက်တာအပြစ်ကင်းမယ်အပြစ်ဖြစ်သွားပြီငါလုပ်လိုက်တာအပြစ်ကင်းပြီအပြစ်ဖြစ်သွားပြီဟောလူရင်းမတ်တာနဲ့ကိုတတိကနောက်ကနေမှတ်ချက်ပြီးတဲ့အတွက်ကိုပြီးနိုင်ပါလေဟုတ်ကြဟင်တို့ကအဲ့လောက်ထိတတိကိုသုံးပြီဟင်ကျွာရေတော်တို့ဘူးသီးတွေ တတိနဲ့ဘူတိနဲ့တခြားပြီးထင်တယ်ဘူတိနဲ့တတိတွဲရလားတွဲတဲ့ခါတွဲပါဟုတ်ကလားဗျာဒီအဲဘာဖြစ်လို့မတွဲတာတော့ဒီဘာဖြစ်လို့မတွဲတာတော့မေးလို့မရဘူးဒီဘူတိတွေဟင်တွဲမရလားဘာဖြစ်လို့တွဲမရဟုတ်ကလားဗျာတွဲမရလို့ထားရင်ပိုးဆုံးမှာပေါ်ဖို့ရဟင် ဘယ်ရာမျိုးမသူကျင့်ယူရတာပဲနော်ဘဝဆက်ဆက်ကပါခဲ့တဲ့ဉာဏ်ချက်ချင်းကြီးတော့ပယ်လို့ရဘူးလေဘဝဆက်ဆက်ကလွင့်ကြည့်ထားခဲ့တဲ့တတိလူလေချက်ချင်းကြီးကောက်ကင်လို့တော့ရပြီဟင်သူအတိသဘဝတချောင်းလုံးတတိသုံးခဲ့တာရှိခဲ့ဘူးလို့လားသူပညာမှတ်နေသွားမှာပဲလေတတိမှတ်နေသွားတာမဟုတ်တာဟုတ်နော် ပညာမှတ်ကတစ်ဖက်အာယုန်နဲ့အပေါ်ယံလောက်ပဲသူကမှတ်ပေးနိုင်တာတတိမှတ်လို့ကိုယ်ခန္ဓာဒုက္ခန္ဓာအတွေးအထိနှိုက်ပြီးတော့မှတ်မပေးနိုင်ဘူးနော်တို့ကတတိကံရဲ့ကတိမှတစ်ချောင်းလုံးလုံးကံရဲ့ဘူးဟင်နတ်ပြည်တက်တော့ဟောအပြောတွေနဲ့ကြုံနေတော့ဟင်တတိကံဘူးသေးလားကံဘူးလားဟင်အောင်နေရည်သွားတော့ဟောဗျာ အမှုဖို့ဟုတ်လားဗျာကံကေဘူးသေးဘူးဗျာလူဖြစ်လာတော့ဟောဗျာဟိုအရင်အရင်အရင်ဘုံဝတွေထားဖို့ရာခုဘုံဝကိုငယ်စဉ်ကာလတို့တတိကံခဲ့ပြီလားမကံခဲ့ပါဘူးအမိပြောပြီးပြောတင်ညာပြီးတိုက်လို့လိုက်လုပ်ခဲ့တာလေဟုတ်တယ်နော်ဟင်အမိပြောပြီးပြောတင်ညာပြီးတိုက်လို့လိုက်လုပ်ခဲ့တာတတိမထန်ခဲ့ဘူးဘူးဟုတ်ဗျာဟင်လူလမ်းမြောက်တော့ဟော ကင်မလားမကင်ပါဘူးဘယ်တော့မှကင်မှာပါလိမ့်မယ်ဟင်ပဲချင်းကင်တို့မကင်တစ်ချက်ကင်တစ်ချက်သူပါပြောင်းမလို့အဲ့တော့မကင်တစ်ချက်ကများမှာပါဖို့ရာကင်တစ်ချက်ကနေမှာပါကတဲ့စိတ်ကလဲပါလေ။ဟုတ်ကလားဗျာ။မှန်ပါလေ။အဲဖရာဝတ္တတာတော်ဩကာသတမှုလုံးတတိမရှိပါဘူး။မရှိပါဘူး။ရှိလားဗျာ။အဲမရှိပါဘူးဗျာတို့။ပြင်းပြီးဟုတ်ဗျာ။ ဘယ်ရာမျိုးမဆိုပြင်းอยู่มาရမပြင်းပဲအလိုလိုတော့မရနိုင်ဘူးလေဟုတ်ဗျာဘယ်ရာမျိုးမဆိုပြင်းပေးရတယ်ပြင်းပေးရင်ရတာပဲတို့ဘက်ကပြင်းခြင်းသိရှိဖို့ပဲလိုအပ်ပါတယ်ဟုတ်သလားအဲ့တော့တို့ကတမယာတိတိုင်နေခြင်းသလားတရေပြီးဖြစ်ခြင်းသလားကိုကိုကိုမေးဟင် ဒီကိုကိုကိုမေးရမှာဗျာမေးပြီးပြီလားဘာဖြစ်ချင်တာလဲလို့ဟင်တေသည်ဖြစ်ချင်ဘယ်လိုလုပ်အောင်မလဲလို့အောင်မရင်ဟုတ်ပါမလားဗျာကျင့်နိုင်ပါမလားဗျာဟင်ကျင့်ယူရမှာပဲဘာသူတို့ဘူတီတွေဆိုရင်တော့ဘာတော့ဘူတီနဲ့ဘူရဲညွန့်တော့ရင်းနှီးပါလိမ့်မယ်ဘူရဲညွန့်လုပ်ပါမှာဟိုဦးသက်ထွန်းတာထဲကဘူရဲညွန့်လေး မြန်မာလေးတကောင်ခနာတို့ဒီမှာနေမှာပါပဲဟုတ်ပြီလားဟင်အဲမြန်မာလေးကလည်းသူ့ဘောအတက်ကိုမခံတာတဲ့ထာနဲ့ခါချပြစ်ထားသူတို့မြန်မာလေးတကောင်ရလာတာလေဟင်တဲ့ထာနဲ့ခါချပြစ်ထားခါမချလို့မကြအောင်ကတ်လိုက်တော့ခြုံတွေ့ခြုံနဲ့တို့ပြစ်ထားတစ်ပင်တွေ့တစ်ပင်နဲ့တို့ပြစ်ထားသူ့ဘောကလူကြရင်တော့ပြီလေ သူကလူသိတာမခံနိုင်ဘူးဟုတ်ဗျာဒုစိတ်ကလည်းအဲ့ဒါမျိုးဗျာသူ့ဘောတတိတင်တာဟင်ဘူဘုံကမြန်မာရဲ့ဆိုးတယ်ဘူဘုံမြန်မာပြောပါလားမှာဟင်သူတို့ပဲကြွေးပေးရတာမဟုတ်ဘူးလားဟုတ်ပါတယ်ဗျာဟင်ဘူဘုံမြန်မာနဲ့ပြောပါလားမှာဟင်အဲသူ့ဘောမတည့်ရင်သူ့ဘောမှာလူမပါရင်တော်ပြီလေ သူကလူပါတာမကြိုက်ဘူးသူကသူလိုလာလာပဲစိတ်ကလည်းတတိပါတာမကြိုက်ဘူးသူလိုလိုလာလာသူတွေးကြည့်ရသူငေးကြည့်ရငေးသူလုံးချင်အောင်လုပ်မှာပေါ့ဟုတ်ဗျာဟုတ်နော်ဟင်စိတ်ကိုဆိုရတာဘယ်သူမှကြည့်ဘူးဟုတ်နော်ဟင်အဲဘယ်ဖရာကောသူတော်ဘာစိတ်ကိုတားနိုင်လို့လားဟဲ့တို့ဘယင်ဘယင်တွေကသူတစ်ပါးစိတ်ကိုချုပ်ချက်နိုင်လို့လားကိုယ်နဲ့နှုတ်သားသူတို့အုပ်ချုပ်နိုင်လားစိတ်မအုပ်ချုပ်နိုင်လား ဟုတ်ကြအစိတ်ကလွတ်လာတော့သူတွေးကျင်တာတွေးမယ်သူကြံကျင်တာကြံမယ်သူပြမှားကျင်တာပြမှားမယ်သူကြိုက်တာကိုရှောက်လုပ်မယ်ဘယ်သူမှရေးယူခွင့်မရှိဘူးဟုတ်ဗျာစိတ်နဲ့ပြမှားတာဘယ်သူရေးယူခွင့်ရှိလို့လို့ရှိဘူးဗျာရေးယူဖို့နေနေသားသားတိုင်ရခေါမှန်းတော်ပြီလို့လားတိုင်ရခေါမှန်းတော်မသိလိုက်ဘူးဗျာအဲ့တော့သူကလွတ်လပ်ခြင်းနဲ့လွတ်လာတာပွားညာတော့လှုပ်ချင်အောင်လှုပ်တာသူ့ဘောတတိအတင်မခံဘူးဟုတ်ဗျာတတိအတင်မခံဘူး အဲ့ဒီဉာဏ်စိတ်ကဉာဏ်ကိုသိကြောက်ပါတယ်ဉာဏ်စိတ်ကပတိကိုသိကြောက်ပါတယ်ဟုတ်ဗျာအဲ့ဒါလေးကိုဘူရဲညွန့်မြင်းစီနီစီကြသံပါဟုတ်ဗျာအဖိုးတော်မိမပါမီလာဟေးဟေးတို့ရွာပဲမိမကြီးလွှားကနေသူတက်ပြီးတော့ဟိုပြစ်ပင်လို့ခြုံလို့မရှိတဲ့လေခွင်းပြင်မောင်းချတာပဲ အဲ့တော့ तू ခါချခါချတော့လည်း तू ကလိုက်နေတာလေဟင်အဲ့တော့လေပွင့်ပြင်ဆိုတော့တိုက်စရာချုပ်ရှိသေးလားတစ်ပင်မောကြာတော့မြန်မာကြီးမောဗျာကြာတော့မြန်မာကြီးမောသွားဗျာအဲ့တော့သိရသွားဗျာဟင်အဲ့တော့အဖိုးတို့လည်းဘူရဲညွန့်တပ်ဖွဲ့တွေကဟုတ်ပါအဖိုးချင်းလုံနိုင်မှာမလားဟုတ်ပါပါပုတ်ကလား အဲပေရပြီးဖြစ်ခြင်းပြောတာဗျာဟင်ပေရပြီးဖြစ်ခြင်းရင်ဟုတ်နော်ဟင်တတန်းတုံလေးလိုလာဖြစ်ရတို့ကကိုကိုစိတ်ကိုကိုကိုကိုအများအားဖြင့်ပေးရမယ်ဟုတ်ဗျာကိုကိုမှာဘာဖြစ်နေတော့အပြင်းပြန်ကြည့်နော်ဥဒုမီကလည်းတစ်နှစ်တစ်နှစ်ကြည့်တူလာပြီဥဒုမီတော့မဆုံးဘူးဟုတ်တယ်နော် ဒီအခုနေနေဆောင်းရောင်ရောင်မိုးရောင်ရောင်ရှိသေးတယ်။နောင်ဆောင်းနေနေမိုးနေနေမွေများများဖြစ်တော့မယ်။ဟုတ်ပါဘူး။ဟေးဟေးဟေးမတော်ဆောင်းနေနေမိုးနေနေပြ။ဟေးမွေများများဖြစ်တော့မနော်။ဥဒုကလည်းဥဒုမေကလည်းတို့ကိုရှုပ်ပြိုင်နေပြီ။ဟုတ်နော်။ လူဘဝလေးရောက်လာတဲ့ကောင်းကောင်းမရှိဘူးဥတုမီတဲ့အသာအပေါက်တွေကဟောနော်အပူဝင်နေပြီထင်နော်ဥရုမီတဲ့အသာတော့ပဲပြဥရုဘူးအသာတွေလည်းပူမှာပေါ်ကြအဲလိုအပြင်ကနေပြီးတို့ကိုတိုက်ခိုက်နေတဲ့ဥရုနဲ့အသာကအပြင်ကနေတို့စီကိုတို့ခန္ဓာကိုတွင်းပေးနေတဲ့ဥတုနဲ့အသာကတို့ကိုမိတ်ဆွေဖြစ်သဘောမထားတော့ဘူးနော် ချိုးမြိုက်ပြင်နေပြီနော်အဲ့တော့တို့အတွင်းမှာရှိတဲ့ကံနဲ့စိတ်ကတော့အေးလို့ရတော့မလားမရဘူးအပြင်ကပူတိုက်နေပြီဗျအဲ့တော့အတွင်းကိုယ်ကံကိုယ်အိမ်မှာရှိနေတဲ့ကံနဲ့စိတ်ကလည်းတို့ပူလာပြီနော်ချမ်းသာဘက်ကိုဆောင်ဖို့တို့စိတ်မရှိဘူးနော်ချမ်းသာဘက်ကိုဆောင်ဖို့ တို့ရဲ့ကြံစည်မှုပြောဆိုမှုပြုလုပ်မှုကံဟာလည်းမရှိဘူးနော်ဟုတ်ဗျာအပြင်ကဒရဇဥရုနဲ့ပါကတို့စီကိုအပူသွေးပေးနေတာဘယ်လိုလုပ်ပြီးတို့ကံနဲ့တို့စိတ်ကအေးပါလေဒီတိုင်းကြီးထားရင်မအေးဘူးနော်ဟင်တမယာကြီးကကြီးရင်ပဲလို့တဲ့ဟုတ်ဒီပုတ်ခံကြတော့ဟုတ်ကလား တမယာတိဘုတ်တွေတော့ဖြစ်တော့မယ်ဖို့ရွှင်ဟင်ပုဂ္ဂလာပြအဲ့တော့ကိုကံနဲ့စိတ်ကလည်းအတွင်းကလည်းတို့မှာပူလာပြီနော်အပြင်ကလိုက်ပြီးရှို့တော့တို့အတွင်းကစိတ်နဲ့ကံကပူနေပြီဟုတ်ဗျာတို့ဒီတိုင်းကြီးဆက်သွားရင်တဖြည်းဖြည်းနဲ့ဘဝတော့ရှင်ကောင်းရှင်မယ်ချမ်းသာဖို့တွေ့ပါမလား တွေ့နိုင်မှုနော်တွေ့နိုင်မှုနော်ပြီးတော့ကိုတယောက်ကသာတရားဆောင်၍သူများကတရားမဆောင်ရင်ကိုခံနိုင်ပါမလားကိုဟင်ကိုတယောက်တည်းခံနိုင်ပါမလားခံနိုင်ပြီးတော့ကိုတရွာတွေကသာတရားဆောင်၍တခြားရွာတွေကတရားမဆောင်ရင်ကိုခံနိုင်ပါမလားကိုနယ်လေးကသာကွက်ပြီးတရားဆောင်၍ တခြားနေတွေနေတွေကတရားမပေါက်နိုင်ဘူးခံနိုင်မှုကိုယ်တိုင်းပြည်လေးသာကွက်ပြီးတရားပေါက်ပြီးသူများတိုင်းပြည်တွေကတရားမပေါက်နိုင်ဘူးပူမာနောဟင်ခံဖို့သာပြင်ထားပူမာခံဖို့သာပြင်ထားပူမာသေးကြဟင်ချမ်းသာအောင်နေတတ်ဖို့တို့အထူးလူအားလာပြီ ဟုတ်တော့ဟိချမ်းသာအောင်နေတာအဲ့တော့ချမ်းသာရေးကိုဘယ်ကရှာမလဲဒုစိတ်တွေကရှာချဖို့အပြင်ကရှာလို့တော့ရတော့ဘူးတယ်နော်ဟိအပြင်ကရှာလို့တော့တို့ချမ်းသာရေးရမှာဟုတ်တော့တယ်ဟုတ်နော်အဲ့တော့ဒုစိတ်တွေကနေတို့ရှာရမှာဘောသူများနဲ့မရှာတခြားစီကမရရင်ဒုစိတ်ကလေးကိုရင်ပြုပြင်ကြသို့ တို့သိပြုပြင်လို့တို့ဘာလုပ်လို့ပါဗျာဘူတိတွေဟိုတနေ့ကိုအလုတ်ဘလောက်ရှုပ်နေနေဘာတော့တွေးတဲ့အလုတ်ရယ်ပြောတဲ့အလုတ်ရယ်ထားပြီးကိုဒီလဲရောက်လုပ်တဲ့အလုတ်ရယ်အလုတ်သုံးခုပဲလုပ်ပါပါဘယ်နှခုလုပ်တော့ဖို့ရှင်ဟာလေးခုစီညာရှိသေးလို့လားဟင်ဟင်ဒီသုံးခုတဲ့ဘူလို့လားခွေတို့ဟုတ်နော်အေးတွေးရင်တွေးမယ်ဟဲ့ ဒီအတွေးနဲ့မဆရင်ပြောတဲ့ပြောမှာပဲထလုံးနဲ့လုပ်ပါပဲဒီနှစ်ခုပဲအရေးကြီးတာအတွေးပဲဟိစိတ်ပဲဟုတ်နော်ဒီအတွေးကမဆရင်ထပြောရင်ပြောပြမှာပဲထလုံးရင်လုပ်ပြမှာပဲနှုတ်နဲ့ကိုယ်နဲ့ကစိတ်ရဲ့နောက်လိုက်လေသိခိုင်းတာလိုရတယ်စိတ်နောက်လိုက်စိတ်တစ်ပက်အဲ့တော့တို့ကဒီစိတ်ကလေးကိုတတိလေးနဲ့စောင့်ဖို့ပဲဟုတ်နော်တွေးပါ ကြိုက်တာတွေးပါတတိမှချက်မပါတတိမလို့ပါစီတွေးပါတတိမလို့ပါစီအဲ့တော့တတိမလို့တဲ့အတွေးဟာမကောင်းတွေးတွေးရအောင်မလားဟင်ကိုအကျိုးယုံမဲ့အတွေးမတွေးရပါဘူးသူ့အကျိုးယုံမဲ့အတွေးမတွေးရပါဘူးဟင်ဟုတ်နော်တတိရှိနေတဲ့စိတ်ဟာတစ်ဖက်ကကိလေသာမဝင်နိုင်တော့ဘူး ကိလေသာကတွေးမှဝင်လို့ရတာမဟုတ်ဘူးလားတွေးမှမတွေးပြီပဲကိလေသာဝင်မှုလေကြိုက်တွေးလဲဝင်မှုမုန်းတွေးလဲမဝင်ဘူးဟုတ်နော်ဘယ်တွေးမှမဝင်တော့လို့ရှိရင်တို့ရဲ့လူစိတ်ကလေးပေါ်လာနိုင်မယ်ဟုတ်နော်တပတ်သားပေါ်ကိုရင်းပါတဲ့စိတ်လူစိတ်ပါလောဘမှာဝင်ရင်ကိုရင်းသာစိတ်တောင်းဝင်လာလားဟုတ်နော်ဟုတ်နော်ဟင် တပည့်သားကိုကိုနဲ့တန်တူထားတဲ့မေတ္တာစိတ်ဝင်လာပါလိမ့်မယ်အဲ့ဒါဒေါ်လာရဲ့ဆန်ရင်ပတိပါဒေါ်လာရဲ့ဆန်ရင်ပတိလေဟုတ်နော်တတိရှိနေရင်စိတ်ပြီးဟိုဘက်ကိုမသွားတာတော့ဘူးကြိုက်တယ်မကြိုက်တဲ့ဘက်မသွားတာတော့ဘူးကြိုက်မကြိုက်ကမခိုင်းတာတော့ဘူးကြိုက်မကြိုက်မခိုင်းတာလို့ရှိရင်တို့လူတို့ရဲ့ပုံမှန်သိဖြစ်တဲ့ကိုရင်းစာစိတ်နဲ့ဓာတူထားစိတ် ဝင်လာပြီဟုတ်ဗျာအဲ့ဒီကိုချင်းသာပိတ်ဓာလူဓာပိတ်ရှိခဲ့လို့ရှိရင်ဒုစိတ်ဖြစ်အကောင်းပြောမလားဆိုပြောမလားစိတ်ကောင်းဖြစ်သွားပြီဘူးတိကောင်းပြီဘူးတိကောင်းပြီအေးတေဒီဘက်တော့ရောက်သွားပြီတေရောက်ပုံပေါ်ပါမလားတေဒီဘက်ဟေးဟေးဟောတတိတလုံးပဲဗျဘာမှမဟုတ်ဘူးတွေးကျင်တာတွေးပါ အဲမတွေးရဘူးအောင်မပြောတာမဟုတ်ပေါ့တွေးနေတာတွေးနောက်ကသူတွေးတာမှတ်ချက်လိုက်ယူနေယူမယ်တွေးတွေးတယ်မှတ်နေလိုက်ပြီးတာဗျာသုံးဖို့တွေးတာတွေးမှသိနေပြီးတာဗျာဒါဆိုသူတွန်းနေကြလမ်းမဟုတ်တဲ့အယုတ်ပဲလမ်းသူတွန်းနေတော့ဘူးလေဟုတ်တော့အယုတ်လမ်းကိုမတွန်းနိုင်ရင်သူ့ဟာသူအလိုလိုလူစိတ်ပေါ်တော့တာပဲလူစိတ်ကြီးကိုရင်းသာစိတ်တမ်းထားတဲ့စိတ်ဟုတ်ဗျာနောက်တစ်ခါ တတိကသူဘာတွေးတွေးတွေးတိုင်းအမြဲနောက်ကလိုက်ပြီးပြိပြိပေးနေကြီးသူဒီလောဘမဝင်နိုင်တော့ဘူးဝင်နိုင်အောင်မလားဗျာလောဘမဝင်ရင်အရှက်ဝင်လာတော့တာပဲလောဘကြီးလို့အရှက်မဲ့တာနော်ဟင်လောဘကြီးလို့အရှက်မဲ့တာအကြိုက်ဝင်လေးလေးအရှက်မဲ့လေးပဲရှက်ရအောင်မှမသိသေးဘူး ဟုတ်နော်အဲ့တော့လောဘမှာမဝင်ခင်တို့ဒီဘက်ကအရှက်သိဝင်လာပြီဗျဟုတ်ဗျမကောင်းတာပြုရမှာရှက်လာတယ်ဟုတ်နော်ဒီတို့ဒီပတိရှိနေလို့စိတ်ဒီပေါ့လို့ပဲသာသွားနေကြတယ်မသွားလို့ရှိရင်ဒေါသဝင်ဖို့မလားဗျာဒေါသမဝင်ရင်အကြောက်ဝင်လာတယ်ဒေါသကြီးလို့ကြောက်စိတ်မဲ့တာကြောက်ရအောင်မှမသိဘူးဟုတ်နော် ဒေါသကြီးရင်ကြောက်ရအောင်မှမသိဘူးလောဘကြီးရင်ချက်ရအောင်မှမသိဘူးဟုတ်ဗျာအဲ့တော့တို့တတိရှိနေတဲ့ပုဂ္ဂိုလ်လောဘဒေါသဆိုတဲ့จิตတနာ မုန်းတနာမဝင်တော့တဲ့တွေ့ဟောတို့မှာလူသိဖြစ်တဲ့ရှက်စိတ်နဲ့ကြောက်စိတ်နော်ရှက်တာစိတ်နဲ့ကြောက်တာစိတ်နော်ဟုတ်ဗျာဟုတ်ကလားအဲရှက်စိတ်နဲ့ကြောက်စိတ်ရှိနေရင်မကောင်းမှုကိုသူ ပြောရဲအောင်မလားလုံရဲအောင်မလားဗျလုံရဲတော့เนาะဟုတ်เนาะဟင်ကျက်စိတ်ရှိသွားပြီသူတော်ကောင်းကြီးကြည်ရင်မဲ့အလုပ်ဖျားမကြိုက်တဲ့အလုပ်သူတော်ကောင်းမကြိုက်တဲ့အလုပ်ငါလုံမိပြီငါပြောမိပြီငါလုံးလို့မသိတော့ငါပြောလို့မသိတော့ကျက်စိတ်ဝင်လာပြီလေဟုတ်เนาะဟင်ကျက်စိတ်ဝင်လာပြီ ပြီးတော့သူတော်ကောင်းတွေမနှစ်သက်တဲ့လို့သူတော်ကောင်းတွေကပရာဟိတသူများအကျိုးကိုဆောင်ရွက်တဲ့အချိန်ကိုကကိုကျိုးအတွက်ကြောက်ရအောင်မှမသိတမယ်ဖြတ်မယ်ခိုးမယ်လူမယ်ရက်မယ်ဒါပြီးမလုပ်တော့ဘူးလေဒါလို့ရင်ငါမသိတော်တော့ဘူးပြီးတော့ဒီလိုလုပ်တဲ့အတွက်နောင်ပြန်ခံရမှာလဲကြောက်တတ်လာပြီနော်ငါတခုလုပ်လိုက်တဲ့အတွက်ဟိုမှာတစ်ခါပြန်ခံရမှာကို တော့မြင်သွားပြီဗျာလူစိတ်ကဟုတ်ဗျာတို့သာပြောနေကြတိုင်းဆိုရင်ဥပမာမကျက်ကတကောင်သားလိုက်သားလိုက်တဏပဲလေဟုတ်ဗျာတဏပဲအဲဓမ္မနဲ့ပဲပါအမှာပါပဲတို့တော့သူကတဘဝသူ့ကိုယ်သူဆုံးရှုံးပေးရတယ်တို့တရားသလားမတရားဘူးကိုဓမ္မနဲ့ကလေးအသက်ရှင်ဖို့လေ ဟုတ်တော့သူကဟိုတဘဝတက်ပြီးပြရတာလေတို့မတရားဘူးပြီးသွားတော့ရှောင်တော့တာပေါ့ဒါပတိရှိမှလေဟင်ပြီးတော့တို့ကတမဏကလေးအဲ့ဒီအတကလေးစားလိုက်တာတို့ကျက်ဆွဲဆွဲလို့ကျက်ထဲရောက်သွားလို့ကျက်ဖြစ်ရင်တစ်ဖက်ကရောတို့ညာမတယ်လားညာပါဗျာနော် အဲ့ခါကျဒီတမနဲ့စာလေးနဲ့ဟိုမှာတက်တက်တို့ကတခါပြန်ပြီးပေးပေးရအောင်မှာခံရင်သလားအဲ့ဒီမှာကြောက်တတ်တဲ့စိတ်ဝင်လာတော့ဟုတ်နော်ဒါတတိရှိမှတတိရှိမှဒါအဲတာမယာတိကတေယတိဖြစ်အောင်လုပ်ရမှာဟုတ်ဗျာဟင်တတိရှိမှတတိရှိမှတတိရှိရင်အတွေးမဝင်တာဘူးအတွေးမဝင်တာရင်လူသေးဖြစ်တဲ့ကိုရင်းသာသိတန်းတူထားသိဝင်လာသည် ဟုတ်ဗျာကိုရင်းသားပြီးဒါနုဒါဘိတာဖြစ်လာတဲ့ပုဂ္ဂိုလ်သည်ဘယ်သွားသွားသိချလက်ချမသွားနိုင်ဘူးကိုအိမ်မှာနေတော့သိချလက်ချမနေနိုင်ဘူးလားနေတော့လည်းသိချလက်ချသွားသိချလက်ချဘေးကင်းတာချမ်းသာတာချမ်းသာဘူးလားဗျာချမ်းသာတာပေါ့အဲ့ဒါဘုရားလက်ထက်က ကိုတံပီမှာတင်လာပါပဲယဟန်နေကစကားမရှိစကားကြာပြောအချမ်းသာဆုံးကတော့ဘယင်ပဲဟောသူကလည်းညွန့်ညွန့်စီလိုပါစီနေရတာတပါးကပြောတယ်အာဘယင်ကမင်းညာသုံးရအောင်တောင်းတင်ညာသာအိမ်ရဲတာပွားလေကြောက်လေရတာနောက်က ဟိုဟာဒီဒီဟာဒီနဲ့လေရှေ့မှာလည်းသူရှိတာပဲကိုယူပြီးတော့ဟိုဟာဒီဒီဟာဒီနဲ့ဟူဟင်အဲ့တော့ဘယင်ဖြစ်ရတာမသားတာပါဘူးကွာတခေဖြစ်ရတာတော်သေးဟင်လောကမှာချမ်းသာဆုံးကတော့တခေပဲကွာတွားခြင်းအားတွားလှုပ်ခြင်းအားလှုပ်လို့ရဟုတ်ဗျာညင်းရတာဗျာညင်းရတာပေါ့ဟိုကချမ်းသာတယ်ဒီကချမ်းသာတယ်အဲ့ဒီမှာ ဖျားကြွလာတော့ဘာတွေပြောနေကြတုံးဆိုတပည့်တော်ကဒီလိုချမ်းသာတယ်လို့ပြောတာဗျာတပည့်တော်ကဟိုလိုချမ်းသာတယ်ပြောတာဗျာအဲ့ဒါဟိုသူတို့ပြောတဲ့ဟာကိုရှောက်ကြတာပေါ့အဲ့တော့ဖျားကချမ်းသာလေးမျိုးဟောလိုက်ပြီဗျာဖိုးရွှင်ရဟင်ဟင်အဲ့ဒါဟိုဖေးကန်ပြေးလိုက်မယ်ပေါ်သားလိုက်ပါဟုတ်ပါဘူး။ဟင်ဒီဘူဒီတွေချမ်းသာလေးမျိုးပြေးလိုက်မလို့ဟင် သူခေါ်ဗုဒ္ဓနာမုတ်ပါရောဖျားပွင့်ချိန်နဲ့တွေ့တာချမ်းသာတယ်ဖျားပွင့်ချိန်ကြတော့ဒါကောင်းတယ်ဒါဆိုးတယ်လို့ရဒါဖြစ်ရှိတယ်ဒါဖြစ်မရှိဘူးအကုန်သိနိုင်တာဖျားပွင့်မလာရင်တော့တို့ဓာတ်ပေါင်းတွေကဓာတ်ခိုင်းတဲ့အတိုင်းလိုက်လို့ကြမှာပေါ့နော်ဘယင်လည်းသူသူဓာတ်ပေါင်းကသူလိုက်လုပ်ပေးကြတာမဟုတ်ဘူးလားအဲအကုန်လုံးနတ်တွေလည်းသူဓာတ်ပေါင်းကသူလိုက်လုပ်ပေးနေရမှာပေါ့ ဖျားဖြစ်လာတော့ဒါအမှုသူဒါအမှုသူခွဲကြံသိနိုင်တယ်ဟုတ်ဗျာဒါကောင်းတယ်ဒါဆိုတယ်ခွဲကြံသိနိုင်တယ်ဟုတ်ဗျာဒီလိုကြံပြီးရင်ဒီလိုပြုလုပ်လို့ရှိရင်အကျိုးပေးဟာဟောဒီသိကြောက်ဟောဒီဘဝနဲ့ဟောဒီဘုံရမယ်တို့သိနိုင်လေနော်ဟင်ဆိုးတာလို့ရင်ဆိုးတဲ့အကြောင်းသိနိုင်လေပြီးတော့တို့ဘာလုပ်ကြမလဲနော်တို့အကျိုးကြီး၍ အပြစ်ကင်းတဲ့ဘက်ကိုတို့ရွေးလို့ခွင့်ရသွားတယ်နော်အကျိုးမဲ့ပြီးအပြစ်ရှိမဲ့လို့ကိုတို့မလုံးတော့ဟုတ်နော်ဟင်အကျိုးရှိ၍အပြစ်ကင်းမဲ့လို့ဆိုတော့တို့ဌာနဘက်ကပဲလူလူဆဲခံရတာမရှိပါဘူးရှိလားဟင်ဟင်အာဟုန်ပါလို့ခေါ်ပါပဲဟုတ်လားဟင်ဟင်အကျိုးရှိလို့အပြစ်မဲ့ပြီး ဟင်ဒါနဆိုတာပရာဟိတထင်တယ်ဒီလိုဘုန်းကြီးကြီးဖရာရှင်လူတာပြောတာဟုတ်ဘူးဟုတ်ကြဟင်သူတို့ဘာကိုကူညီတာလေကိုတဏ္ဍာနေနဲ့ကူညီတာကိုနဲ့ကူညီတိုင်းကိုနဲ့နှုတ်နဲ့ကူညီတိုင်းနှုတ်နဲ့ကူညီတာကိုဒါနပြောတာပါပရာဟိတလုံငန်းကိုဆိုလိုပါတယ်ပရာဟိတလုံငန်းကိုဒါနလို့သုံးပါတယ်ဟုတ်ကြပြီးတော့အကျိုးမဲ့ပြီးအပြစ်ရှိမဲ့လောက်ကြတော့တို့ကပေါင်းပြီးရတယ် အဲတော့သီလရလို့ဖြစ်လာတယ်ထင်တယ်နော်အကျိုးရှိပြီးအပြည့်မဲ့တဲ့အလုပ်ကိုလုပ်ဖို့ကြတော့ဒါနရလို့ဖြစ်လာနော်ဟုတ်နော်အကျိုးမဲ့ပြီးအပြည့်ရှိမဲ့အလုပ်ကိုဆောင်ပြီးတော့သီလရလို့ဖြစ်လာတာနော်ဟုတ်နော်ဒါသာသနာတွင်ကြုံမှထင်တယ်ဟုတ်နော်အကျိုးရှိနဲ့အပြည့်မဲ့ကိုဒါနကတာဝန်ယူဒီလိုထင်တယ် အကျိုးမဲ့တဲ့အပြည့်ရှိကိုဘာသာတော်ယူတော့လာကတာဝန်ယူယူသလားတို့ဘူးပြီးပြီပြီးပါလေဟုတ်ပါမလားဘုရားဟင်ဟင်အဲ့ဒါသာသနာတွင်ဖျားနဲ့ကြုံမှဒါကုသတာအကုသဒါအကျိုးရှိအကျိုးမဲ့သိနိုင်လို့ဟုတ်နော်ဟုတ်ပြီးတော့လောကမှာအချမ်းသာဆုံးမှာဖျားပဲ သူခေါ်ဘုဒ္ဓနာဘုပါတော်အချမ်းသာဆုံးဖရာပဲဖရာမှာဝါသနာလေးတကွပေးထားတာလေလောကရာဘာများတုံလုတာကြီးသေးလေဘာမှတုံလုတာကြီးကောင်းလည်းတုံလုဘူးဆိုးလည်းမတုံလုဘူးဟင်ဖရာကတူဝါလာအနာသပိတူးတဲ့ကိုဂရေ60တန်းကြောင်းနေရတာကာနာဘူတိတိုက်တို့ဘူတိတွေဒီလောက်နေရလို့လား ဟင်တုံ့လုပ်ဘူးတိပင်းအောင်လည်းတပါးလည်းသွားနေနေနေတာဂူထဲလည်းသွားနေတာပဲခန္ဓာကိုယ်တိတိုက်ကြီးกว่าတယ်လို့မဲ့ချင်းမောချင်းမရှိဘူးဟုတ်နော်တုံ့လုပ်ဘူးလောကရနဲ့တွေ့တုံ့လုပ်ဘူးအကောင်းနဲ့တွေ့မတုံ့လုပ်တဲ့အတွက်အဆိုးနဲ့တွေ့တော့လေဖះမှာထုံထုံလို့မရှိဘူးဟုတ်နော်အင်းဖះခံရတဲ့အဆိုးလောကရာမျိုးကိုတို့ဘူးတိတွေခံဘူးတလား ဟင်ဟိုနာလာဂီရီကြီးတို့ဘာကြီးတို့ညာကြီးတို့ကြားဘူးမှာပါဗျာသူတို့ဟုတ်နော်ဟင်တုံလုံးဘူးပြီလားတုံလုံးဘူးဟင်သူဟိုကောတာမီဒီမှာမာဂန်ဒီနဲ့အပေါင်းအဲနောက်လိုက်ဒီကနေဝိုင်းဆဲတာဆုံးကသွားနေတာလမ်းကနေပိတ်ပြီးဆဲတာတုံလုံးဘူးခန္ဓာမမလားတို့ဘူးကြီးတယ်လို့အဖိုးရှင်ဆက်ခါပါရင် ထားမှာပါဗျာထားနိုင်မှာမလားဟင်ဟုတ်ပါမလားဘုရားဟင်ဝိုင်းဖေးတာခံရတာတုံ့လို့ဘူးဝါသနာနဲ့တကွာကိလေသာပယ်ထားတာလောကမှာအချမ်းသာဆုံးကဘုရားဟုတ်နော်သူခေါ်ဗုဒ္ဓနာမှုပါတော့သူကဝါသနာနဲ့တကွာပယ်ထားသူစိတ်ကြီးစိတ်တိုင်းပဲရှိတော့တယ်လေတို့လူတို့ဘေးကအနှောင့်အယှက်ချမ်းသာစိတ်တိတ်တွေပါတော့ဘူးလေ ဟုတ်နော်ပညာစိတ်တိတ်လောက်ပဲရှိတော့မှာပေါ့လေကောင်းတဲ့စိတ်တိတ်ပဲရှိမှာပေါ့လေဆိုးတဲ့စိတ်တိတ်ပါရှိတော့ဘူးဓာတ်ဉာဏ်ရှိတော့ဘူးတောင်းလို့အချမ်းသာဆုံးကဘုရားပဲဘယ်နဲ့တော့ဘုရားဖြစ်အောင်ကျင့်နိုင်မှာဟင်အချမ်းသာဆုံးဘုရားပဲတဲ့ကျင့်နိုင်မှာမလားဘုရားဖြစ်အောင်ဘူးဒီဒီလို့ဖူးဘူးပါဟင်ဘယ်လိုလဲဗျာ ကျင့်တော့ကျင့်တယ်ကျင့်တော့ကျင့်နေတာအဖို့ကဟိုလိုကျင့်တာနဲ့ဟိုမကျင့်တာကဘယ်ဘက်ကများလို့ဖို့ပြောတာဟုတ်ကလားဟေးဟိုအဖိုးလေတော့လည်းထူပေါက်ကြီးမရှိဘူးလားတခါတလေကြီးတွေတော်သွားနေထူပေါက်ကြီးအဲ့ဒီထူပေါက်ကြီးကိုအဲကြာကြာနာနာကြီးပိတ်တာလားခဲတလုံးချင်းချနေတာလား ဟုတ်လားအဲ့တော့ပိတ်ရောလားထူပေါင်းကြီးอ่ะဟမ်ခဲတလုံးချင်းခြာလို့ဘယ်တော့မှပိတ်ပြီဗျအဲ့တလုံးမှဖျားဖြစ်မှမကျင့်နိုင်ရင်တော့ဒုက္ခတတ္တမဒေသနာဖျားတရားသူတော်ကောင်းတရားဟောနေရတာချမ်းသာဘူးကိုမကျင့်နိုင်တဲ့တိုင်အောင်ဖျားနဲ့သူတော်ကောင်းတရားကကိရိတာကိစ္စင်း အဖိတ်တော့ကိပင်သားတွေလေသူ့ဟောလို့ကို့မှာအာမှုဆုံးဖြစ်ဘူးနာကြသူပေါ့နာကြသူလည်းအာမှုဆုံးဖြစ်ဘူးအဖိတ်တော့ဖြစ်ဘူးဟောသူလည်းအာမှုဆုံးဖြစ်ဘူးအဖိတ်တော့ဖြစ်ဘူးဒါမှမဟုတ်ဖယားလောက်မှမကျင့်နိုင်ရင်တော့ဟုတ်ဗျာသူတော့ဟောတရားဟောနိုင်လောက်တဲ့စီတီတော့လုပ်ဖို့တဲ့လုပ်နိုင်ပါမလားလုပ်နိုင်ကြိုးစားဘူးဒီတွေ ဟင်ဖယားမဖြစ်နိုင်ဘူးဆိုတော့တဆင်းတဆင်းရှော့ပေးရတာဖြစ်နိုင်မှာမလားဘုရားဒီလေကျိုးသားမှာရှိသေးတာပဲအဘူးအာဒီနေ့တော့တော့ဘူးတိလုံးနေပြီဘူးတိချမ်းနေကြီးတယ်များဟေးဒီတစ်ပါးကဘူးတိမေဟာဟင်ဟေးအဲသူခါတ္တမဒေသနာဘုရားတရားတော်ဟောနေရတာလေချမ်းသာဆုံး ဟင်ဒီလောက်မှမတနိုင်ရင်တော့ဒုက္ခသံဃာသာသာမဲ့ကိုလူမာပြေလူသင်ဖွဲ့ရှိမှာပဲလေဘုဘုံမှာလည်းသင်ဖွဲ့ရှိမှာပဲလေရာပြေရာသင်ဖွဲ့ရှိမှာပဲလေလူဖြစ်တော့လူသင်ဖွဲ့ရှိမှာကိုအသင်ဖွဲ့နဲ့ညင်ညင်ညွတ်ညွတ်စိတ်သဘောထားချင်းထပ်တူနေနိုင်ရင်ချမ်းသာဖို့မယ်တတ္တိယဒီလောက်ပေါ်တတ်နိုင်လား အဟုတ်ပါမလားဟုတ်ပါအာမထင်ပါဟဲ့ဒိုးရှိဖို့တတ်နိုင်တယ်ပြောတာနေမှာပါတိဒီဘူးသေးတွေတော့ဟင်ဟင်လူမှလည်းလူအသိဖွဲ့တွေရှိတာလေဒုက္ခတန်ခါတတမဲ့ကြီးကြီးဟောပေါင်းစုအသိဖွဲ့ပြောတာပါဂျာမှလည်းယာအသိဖွဲ့အသိဖွဲ့တူးနဲ့တူးချမ်းသာအောင်အဲတူးနဲ့တူးသူတော့အယူဆန္ဒခေါ်တော်ဗျာ အမြင်ချင်းအကျင့်ချင်းတူတာကိုအယူဆနာလို့သုံးပါတယ်ဟုတ်ဗျာအယူဆနာတူးနေတာလေအဲ့ဒါလေးချမ်းသာခြင်းတစ်မျိုးပဲဒီဟုတ်နော်တတိယချမ်းသာဟင်နော်ဒီလောက်မှမတတ်နိုင်ရင်တော့မှတ်မဲ့ဂါနာတဘောသူခေါ်နောက်ဆုံးချမ်းသာ သမက္ကနာတဘောသူဘောသောအကျင့်သူချင်းကျင်ညွတ်ထားသွားအယတမအယတမချင်းညာမဖြစ်နဲ့ဘောလေးဖဲသမားဖဲသမားချင်းညာမဖြစ်နဲ့ဘောဟုတ်ကလားတာကတော့ဘုံတော့ဘုံချမ်းလာတဲ့အယတမအယတမချင်းကိုတဲ့ပါဘလားဟင်ဖဲသမားဖဲသမားချင်းကိုချမ်းသာအောင်လုပ်တာပါမလားဟင်ဟင်သမက္ကနာတဘောသူခေါ်တော့ဟင်ဟုတ်နော် အကျင့်သူအချင်းချင်းညီညွတ်ထားဟာဒါလည်းချမ်းသာတာပဲဟင်ပလင်းလူဘူးဆိုခြင်းခေါ်မလားပလင်းလူဘူးဆိုခြင်းညီညွတ်ထားတယ်ညီညွတ်ပါမလားဟုတ်ဟင်ပလင်းလူဘူးဆိုခြင်းညီညွတ်ပါမလားဘူးဘူးဒီမှာဟင်ဒီလိုဟိုဟောမောကြီးလေးဟင်ညီညွတ်ပါဘူးဟုတ်ပါမလားဗျာ ဒီအဲ့ဒါဒုက္ခလေးမျိုးဘုရားဟောတာပဲလေဟုတ်လားဒီအဲ့တော့တို့ကပြောင်းပြန်ပြန်ပြောဆိုပထမဆုံးအကျင့်တူချင်းညီညွတ်ဖို့နာပါတိပဲဟုတ်ဗျာဒီအဖိုးကျွန်းရသူများမထားပါနဲ့ဖွားခုနဲ့ညီညွတ်ရင်ပြီးပြီးစရာချင်းသူချင်းပဲညီလာနဲ့ပြောမနေနဲ့ညီညွတ်လားဖွားခုနဲ့တဲ့ဟုတ်ပါမလား တော့နည်းနည်းလွဲတာလေးမကြည့်တော့ဘူးလားတခါတခါတခါတရားအပေါ်ကိုမပါဘူးလားမပါဘူးဗျာဟင်ဘူးလူတွေပြန်ခေါ်တာဟုတ်ကလားဆရာအချင်းသူအချင်းသူချင်းပဲလေဒီအဖွားကိုနဲ့တဲ့ရင်တော်ပြီဖုန်းတန်ခါနဲ့မတဲ့ဟုတ်ကလားဟင်အချင်းသူအချင်းသူချင်းတဲ့အောင်နာမတိကြိုးစားသားမှာဟုတ်ဗျာဒါတဲ့အောင်ကြိုးစားနိုင်လို့ကိုယ်စိတ် ခုနပြောတဲ့ရင်းလာပြီနှုတ်လာပြီအေးလာပြီဆိုရင်တို့ပါတော့ဟိအသေးဖွဲ့ရပွဲနဲ့ဖွဲ့ပြီးသားတဲ့အသေးဖွဲ့နဲ့တဲ့ဖို့မခင်ရင်မအောင်ဟုတ်ဗျာခင်ရင်မှုနော်အဲဒါလောက်ထိကိုယ်စိတ်ဟာရင်ကြီးလာပြီပိန်မွေ့လာပြီဆိုရင်ကိုဟောသူတော်ဟောတရားမကျင့်နိုင်ဘူးလားကျင့်နိုင်ဘူးလေသာဓမတမနာဆိုတတ္တိယကိုကိုယ်တိုင်ပေါ်နိုင်ပါ ဟုတ်နော်အဲကိုကိုယ်တိုင်ဟောနိုင်တဲ့ပီတိဖြစ်လာရင်တော့ဆုံးဖျားမဖြစ်နိုင်ဘူးလားဟုတ်နော်ဖျားဖျားတို့ဟာလားတန်မာတန်ဗုဒ္ဓဖျားဖြစ်ခြင်းမလားဒါမှမဟုတ်တန်ဗုဒ္ဓဖျားပြီးတော့ဗုဒ္ဓဖျားသုံးမျိုးရှိတာလေဖျားကသုံးမျိုးလေဟုတ်နော်တို့လေဝဲရန်လက်ရာရာတို့ ပြီးတော့ဧကသာဝကတို့မဟာသာဝကတို့ပဂတိသာဝကတို့သူတို့ကြတော့ဗုဒ္ဓတို့တုံးတယ်အဲဒီဖရာဖြစ်ဖို့ဟုတ်ဗျာဒီကျေမြတ်တဏ္ဍာရီပိသိကဗုဒ္ဓသူကြတာမတာမတာဗုဒ္ဓတို့တုံးပါတယ်သူကဖရာမလို့ဟုတ်နော်ဖရာမလို့သူဟာသူကျင့်သူဟာသူပြီးသူဟာသူပွင့်သွားတာလေဖရာမလို့တာလေအဲ့ဒါကြသံဗုဒ္ဓသံသွားဘူးတိုင်းဗုဒ္ဓကတို့တွင်ပြီးတာ ဟုတ်နော်ဒီတေမြတ်တန်နိုင်တော့တမ္မာတန်ဗုဒ္ဓတမ္မာတန်ဗုဒ္ဓဆိုတာသူကိုယ်တိုင်ကိုယ်ပိုင်ညာနဲ့ထိုးထွင်းပြီးတာလေဟုတ်နော်အဲ့ဒါတို့ကူတုံနေတဲ့ခေါရမဘုရားရှင်ကိုတမ္မာတန်ဗုဒ္ဓဟုတ်ကြဟင်ဘုရားတဆူနဲ့တဆူကြသာဝကမှာသာသနာဂျာကာလမှာပွင့်လာကိုတန်ဗုဒ္ဓဘုရားပွင့်မှာဘုရားစီကတတိခံပြီး ပွင့်တာကိုဗုဒ္ဓဟုတ်ဗျာဒီအဲ့ဒီဗုဒ္ဓတော့ဖြစ်တယ်ဆိုရင်ကိုဘယ်လောက်ချမ်းသာမလဲဘုဟင်တို့ပါတော့ဟိုမင်္ဂလာတုတ်တဲ့ပါတယ်ဗုဒ္ဓသာလောကဓမိစိတ်တန်ယတနာခပတိအာတောကဝိရဇံခေမအဲ့ဒါဗုဒ္ဓရဲ့ဂုဏ်နေလေဟုတ်နော်ဒီအဲ့ဒီဗုဒ္ဓဖြစ်သွားတဲ့ပုဂ္ဂိုလ်ဟာဘယ်လိုလောကရာနဲ့တွေ့တွေ့အကောင်းနဲ့တွေ့တွေ့အဆိုးနဲ့တွေ့တွေ့ဟုတ်ဗျာ ဘာနဲ့တွေးတွေးနာကံပတိမတုံလို့ဘူးအာလောကဘိုးရင်ကြောင့်ကြမရှိဘူးဟုတ်ဗျာဝိရတန်သူ့ဘောတမရှိမရှိဘူးဘာမှမရှိတော့တဲ့ခေမံဘာဘေးမှမရှိတာလေဘလောက်ချမ်းသာလိုက်မလဲလုံနိုင်ပါမလားဘူးဒီဒီလုံဘူးသူတို့ကြတော့လုံရမှာပါတယ်ကျိုးသားရမှာပါပြီးတော့ဟော လိုရမှာပနဲ့ပြီးသွားပြီဟင်မနစ်ကမေးဦးကလည်းဖို့လိုရမှာပပါပဲနောက်နှစ်မေးရင်ဟောနောက်နှစ်တွေးလို့မေးရင်ဟောဖို့မောကြီးတွေလိုရမှာပပဲနေမှာပါပဲဟင်ဟင်လုံးနေပါကြာသင်္လာတော့အောင်မအင်းဟုတ်ပါမလားတို့ပြောတာလည်းလွယ်လွယ်လေးလေးကိုယ်စိတ်ကိုယ်ကိုယ်တတိလေးနဲ့ကြောင်းလို့ပြောတာလေလုံးကျင်တာလို့ပါ နှုတ်ကသူရိတ်တာလာဖို့ပြောတာလည်းမပါပါဘူးဒီကျပါကူသားဆယ်ပါဆောင်ထိပ်မှုဒါလည်းတို့ပြောတာမျိုးပေါ့ကိုလုံးချင်တာလုံးပါကိုလုံးတာမှကလေးပါဖို့ပဲလေအဲ့ဒါသိကူလေးကျက်နေတာတင်တယ်ဟိဟိဟိတူခုနကသကားပရိခာနဲ့အတိုင်းဆိုရင်တော့တာမယာသီကနေပြီးတော့ပယံပြီးဖြစ်အောင်ခိုင်းနေတာဟိဟိဟိနောက်တစ်ခါလာရင်ဘယ်လိုမေးရမှာတော့ တရေချံရွာကလားသာမယာကျန်ကလားဘယ်ရွာတော့ဟုတ်ပါမလားသူကတော့သာမယာကျန်ထင်တာရောဗျာဟင်အဲ့တော့ကိုလို့ချင်တာလို့တတိလေးနဲ့မှဘုရားပြောတာလေဒါလေးချင်းယူမရနိုင်ဘူးလားမရပါဘူးလက်ချင်းယူရတာပဲခြေပုဂ္ဂိုလ်တွေလည်းမွေးကလေးကတတ်ထားမှာဟုတ်ပဲသူတို့လည်းချင်းယူခဲ့တာပဲအရေးကြီးတာတို့ကချင်းချင်းသိရှိဘုရားပဲလို့အပ်ပါတယ် ဟုတ်လားကိုယ်စိတ်ကိုပိုင်ခြင်းသိရှိဖို့ဒါပဲလိုအပ်ပါတယ်ကဲနာဆုံးသာ